ခန်းကြီး၁၉အငယ်၁မှ၉ထိုမှတပါဣတရေလမင်းသားတို့အတွက်ငိုကြွေးမြည်တမ်းလျက်ပြောရမည်မှာသင်ဤအမိကားအဘယ်သူနီရှင်သေးမှဖြစ်၏ရှင်သေးတို့တွင်အိပ်လျက်နေ၍ရှင်သေးပြိုတို့တွင်မိမိသားတို့ကိုကျွေးမွေး၏ကျွေးမွေးသောသားတကောင်သည်ရှင်သေးပြိုဖြစ်၍တောတရိษံတို့ကိုဖမ်းဆီးခြင်းဟာသင်ဤလူတို့ကိုလည်းကိုက်စားတတ်၏ လူမျိုးတို့သည်ကြား၍မြေတွင်း၌ထိုခြင်သည့်ပြိုကိုဖမ်းပြီးလျှင်တန်ကြိုးနှင့်ချီနှောင်၍အေဂရုပြည်သို့ယူသွားကြ၏တားဆုံးချောင်းကိုအမိသည်မြင်၍စိတ်ပြတ်သောအခါတားတကောင်ကိုယူပြန်၍ခြင်သည့်ပြိုဖြစ်စေခြင်းကပြုသည်ဖြင့်သူသည်လည်းခြင်သည့်တို့နှင့်ပေါင်းဖော်၍ခြင်သည့်ပြိုဖြစ်လျက်တောတရိษံတို့ကိုဖမ်းဆီးခြင်းကတင်ဤလူတို့ကိုလည်းကိုက်စား၏ သူတို့မုတ်ဆိုးများကိုတိ၍သူတို့မျိုးများကိုတုတ်တင်ပယ်ရှင်းလေ၏ဟောက်သောအတန်ကြောင့်ပြည်နှင့်ပြည်၌ရှိသမျှတို့သည်စိတ်ညံလျက်ရှိကြ၏ထိုအခါလူမျိုးတို့သည်ကြေးလက်အရရတို့ကတိုက်လာ၍ပိုက်ခွန်နှင့်ဝိုင်းပြီးလင်မြေတွင်၌ဖမ်းကြ၏တန်ကြိုးနှင့်ချီနှောင်လျက်ဘာဘူးလုံရှင်မြင်းထံသို့ ဆောင်းသွား၍သူ၏အတန်သည်ဤတွေလတောင်ပေါ်မှ နောက်တဖန်မမြည်စေခြင်းငှာနှောင်အိမ်၌လှောင်ထားကြ၏အငယ်တစ်ဆယ်မှဆယ်လေးတင်းအမိသည်တင်းနှင့်တူလျက် ရေနားမှစိုက်သောစပင်းနွယ်ပင်ကဲ့သို့ဖြစ်၏ရေများသောကြောင့်အခက်လက်နှင့် ပြည့်စုံ၍များစွာသော အသီးကိုတီးတတ်၏မင်းတို့အတုံးအဆောင်ရာဇလှန်တံဖို့ခိုင်ခန့်သောတံပြာတို့နှင့် ပြည့်စုံ၏ ထူထပ်၍များပြားသော အခက်အလက်တို့နှင့်အယက်မြင့်၍ထင်ရှားလေ၏။တို့ရတွင်ဒေါသအရှိန်အားဖြင့်နှုတ်၍မြေပေါ်မှလှဲချလေပြီ။အရှိလေသည်တိုက်၍အသီးကိုပိန်ချုပ်စေ၏။ခိုင်ခံသောတံပြာတို့သည် ကျိုး၍တွေးချုပ်သည်ဖြင့်မိလောင်ခြင်းကိုခံရကြပြီ။ယခုမူကားရေမရှိ တွေးချုပ်သောလွင်ပြင်အရက်၌စိုက်လျက်ရှိ၏။အခက်အလက် တံပြာတစ်ခုထဲမှမီးထွက်၍အသီးကိုကျွမ်းလောင်ပြီးအစိုးရသောယာစလန္ဒန်ဖို့ခိုင်ခန့်သောတံပြာတစုံတစ်ခုမျှမကြံကျွင်းဤ၍ကငိုကြွေးမြည်တမ်းခြင်းအကြောင်းဖြစ်၏ငိုကြွေးမြည်တမ်းเสียအကြောင်းလဲဖြစ်လိမ့်မည်